ရှင်လုကာခရစ်ဝင်အခန်းကြီး15အငယ်1မှ30အခွန်ခံသော သူတို့နှင့်သိုးသောသူအပေါင်းတို့သည်နားထောင်ခြင်းဟံအထံတော်သို့ ချင်းကပ်သည်ဖြစ်၍ပါရိရှဲနှင့်ကျမ်းပြူဆရာတို့ကဤသူသည်သိုးသောသူတို့ကို လက်ခံ၍သူတို့နှင့်အတူစားပါသည့်တကားဟုကဲ့ရဲ့အပြစ်တင်ကြ၏ထိုအခါဥပမာစကားကို မိန်တော်မူသည်ကားတင်တို့တွင်ဇုံတယောက်သောသူ၌တိုးတရားရှိ၍ သိုးတကောင်ပျောက်လျှင်၊ကိုးဆယ်ကိုးကောင်သောသိုးတို့ကိုတောတွင်ထားခဲ့ပြီးမှ၊ပျောက်သောသိုးတကောင်ကိုမတွေ့မှီတိုင်အောင်သွား၍မရှာဘဲနေမည်လော။တွေ့ပြီးလျှင်ဝမ်းမြောက်သောစိတ်နှင့်ပခုံးပေါ်မှာတင်ထမ်း၍မိမိအိမ်သို့ရောက်သောအခါ၊အဆွေခင်ပွန်းအိမ်နီးချင်းများကိုခေါ်၍၊ပျောက်သောသိုးကိုငါတွေ့ပြီ။ငါနှင့်အတူဝမ်းမြောက်ကြလော့ဟုဆိုတတ်သည်မဟုတ်လော။ထိုနည်းတူဖြောင့်မတ်၍ နောင်တရစရာအကြောင်းမရှိသော သူကိုးဆယ်ကိုးယောက်တို့၌ကောင်းကင်သားတို့သည်ဝမ်းမြောက်ခြင်းရှိသည်ထက်၊နောင်တရသော လူဆိုးတယောက်၌သာ၍ဝမ်းမြောက်ခြင်းရှိကြသည်ဟုငါဆို၏။တနည်းကား၊တစုံတယောက်သောမိန်းမ၌ငွေဆယ်ပြားရှိ၍တပြားပျောက်လျှင်၊ဆီမီးကိုထွန်း၍မတွေ့မှီတိုင်အောင်တအိမ်လုံးကိုလှည်း၍စေ့စေ့မရှာဘဲနေမည်လော။တွေ့ပြီးလျှင်အဆွေခင်ပွန်း အိမ်နီးချင်းများကိုခေါ်၍ပျောက်သောငွေကိုငါတွေ့ပြီ။ငါနှင့်အတူဝမ်းမြောက်ကြလော့ဟု ဆိုတတ်သည်မဟုတ်လော။ထိုနည်းတူငါဆိုသည်ကား၊ဘုရားသခင်၏ကောင်းကင်တမန်တို့သည် နောင်တရသော လူဆိုးတယောက်၌ဝမ်းမြောက်ခြင်းရှိကြသည်ဟု မိန့်တော်မူ၏။တဖန်မိန့်တော်မူသည်ကား၊တစုံတယောက်သောသူ၌သားနှစ်ယောက်ရှိ၏ သားအငယ်သည်အဘထံသို့သွား၍၊အဘ၊အကျွန်ုပ်ရထိုက်သောအမွေဥစ္စာကိုဝေ၍ပေးပါဟုတောင်းပန်လျှင်၊အဘသည်ဥစ္စာများကိုဝေ၍သားတို့အားပေးလေ၏။ထိုနောက်များမကြာ၊သားအငယ်သည်မိမိဥစ္စာများကိုသိမ်းယူ၍ဝေးစွာသောပြည်သို့သွားပြီးလျှင်၊ထိုပြည်မှာကာမဂုဏ်၌လွန်ကျူးသောအားဖြင့်ဥစ္စာပြုန်းတီး၍ရှိသမျှကုန်သောအခါ ထိုပြည်၌ကြီးစွာသော အစာခေါင်းပါးခြင်းဖြစ်၍သူသည်အလွန်ဆင်းရဲခြင်းသို့ရောက်၏။ထိုအခါပြည်သားတယောက်ထံသို့သွား၍အစေခံလျှင်၊ဝက်တို့ကိုကျောင်းစေခြင်းငှါသူ့သခင်သည်တောသို့စေလွှတ်သဖြင့်၊သူသည်ဝက်စားတတ်သောပဲ့တောင့်ကိုပင် စားချင်မတတ်ငတ်မွတ်လျက်နေရ၏။အဘယ်သူမျှအစာကိုမကျွေး။ထိုအခါသတိရလျှင်၊ငါ့အဘ၏အိမ်၌အခစားသောသူများတို့သည် ဝစွာစားရကြ၏။ငါမူကား၊ဤပြည်၌သေအောင်အငတ်ခံရ၏။ငါထ၍အဘထံသို့သွားမည်။အဘ၊အကျွန်ုပ်သည်ဘုရားသခင်ကို၎င်း၊ကိုယ်တော်ကို၎င်း ပြစ်မှားပါပြီ။ယခုမှစ၍ကိုယ်တော်၏သားဟူ၍ခေါ်ခြင်းကို မခံထိုက်ပါ။သူငှါးအရာ၌အကျွန်ုပ်ကို ထားတော်မူပါဟုငါပြောမည်ဟူ၍အကြံရှိသည်နှင့်ထ၍အဘထံသို့သွားလေ၏ သွား၍ဝေးသေးသောအခါအဘသည် သူ့ကိုမြင်လျှင်၊သနားသောစိတ်ရှိသည်နှင့်ပြေးသွား၍သား၏လည်ပင်းကိုပိုက်ဘက်လျက်နမ်းရှုပ်လေ၏။သားကလည်း၊အဘ၊အကျွန်ုပ်သည်ဘုရားသခင်ကို၎င်း၊ကိုယ်တော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုယ်တော်၏သားဟူ၍ခေါ်ခြင်းကို မခံထိုက်ပါဟုဆိုလျှင်၊အဘက၊မြတ်သောဝတ်လုံကိုယူခဲ့၍သူ့ကိုခြုံကြ။ သူ၏လက်၌လက်စွပ်တန်ဆာကိုဆင်ကြ။ခြေနင်းကိုလည်းစီးစေကြ။ဆူအောင်ကျွေးသော နွားကလေးကိုယူ၍သတ်ကြ။သို့ပြီးမှငါတို့သည် စားကြကုန်အံ့။ပျော်မွေ့ခြင်းကိုပြုကြကုန်အံ့။ငါ့သားသည်အထက်ကသေ၏။ယခုရှင်ပြန်၏။အထက်ကပျောက်၏။ယခုတွေ့ပြန်၏ဟု အစေအပါတို့ကိုဆိုပြီးမှ၊ထိုသူအပေါင်းတို့သည်ပျော်မွေ့ခြင်းကိုပြုကြ၏။ 32သားကြီးသည်တောင်ယာကလာ၍အိမ်အနီးသို့ရောက်သောအခါ၊ကခြင်း၊တီးမှုတ်ခြင်းအသံကိုကြားလျှင်၊ငယ်သားတယောက်ကိုခေါ်၍အဘယ်သို့သောအခြင်းအရာနည်းဟုမေး၏။ငယ်သားက၊သခင်၏ညီသည်ရောက်လာပါပြီ။ဘေးနှင့်ကင်းလွတ်လျက်ရှိသည်ကိုအဘတွေ့သောကြောင့်၊ဆူအောင်ကျွေးသောနွားကလေးကိုသတ်ပါပြီဟုပြောဆို၏။သားကြီးသည်အမျက်ထွက်၍အိမ်သို့မဝင်ဘဲနေ၏ အဘသည်သူ့ဆီသို့သွား၍ချော့မော့ရ၏။သားအကြီးကလည်း၊အကျွန်ုပ်သည်ကာလတာရှည်စွာအဘ၏အစေကိုခံပါပြီ။အဘ၏အလိုကိုတခါမျှမလွန်ကျူးပါ။သို့သော်လည်းအကျွန်ုပ်သည်အဆွေတို့နှင့်အတူပျော်မွေ့ခြင်းကို ပြုစေခြင်းငှါအဘသည်ဆိတ်ကလေးတကောင်ကိုတခါမျှမပေး။ပြည်တန်ဆာမိန်းမတို့နှင့် ပေါင်းဘော်၍မိမိဥစ္စာကိုဖြုန်းသောဤသားငယ်ရောက်လာသောအခါမူကား အဘသည်ဆူအောင်ကျွေးသောနွားကလေးကိုသတ်လေပြီတကားဟုဆို၏။အဘကလည်း၊ငါ့သား၊သင်သည်ငါ့ထံမှာအစဉ်နေ၏။ငါ၏ဥစ္စာရှိသမျှသည်သင်၏ဥစ္စာဖြစ်၏။သင်၏ညီမူကားအထက်ကသေ၏။ယခုရှင်ပြန်၏။အထက်ကပျောက်၏။ယခုတွေ့ပြန်၏။ထိုကြောင့်ပျော်မွေ့ဝမ်းမြောက်စရာအကြောင်းရှိ၏။အဘဆိုသည်ဟုမိန့်တော်မူ၏။